ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌29ရက်4လ69ခုနံနက်ပိုင်းရွှေချက်တော်တကွန်တိုင်းရေသက်ချအနုမောဒနာတရားတော်သတုငါးပါးလောက်နဲ့လည်းမရှင်းနိုင်ကြပါနဲ့ဟုတ်ကလားငါးပါးဆိုတာကာမသီလခေါ်တယ်အင်းတို့ကိုပြုတဲ့ဒါနတို့သီလတို့ရှိတာလေးကို တွန်းအကျိုးခံစားတဲ့ခါကျတော့အနောက်သားကင်းကင်းနဲ့ခံစားခွင့်ရအောင်လေးလောက်ပဲရှိငါပါတာလေဟင်ကျပါဆိုတာကျတော့တို့ဗြမတိလားလို့ခေါ်အာဗြမတိခါဘုတ်ဟိုတို့ပေးရတာမဟုတ်လားဗျဟင်တို့ရတဲ့ဗြမတိလားလောက်ပဲရှိတယ်အဲ့တော့တို့သာသနာတွင်းနဲ့ကြုံတဲ့အချိန်ပြီးတော့ပါရမီ7ပါးကိုဖြည့်ခွင့်ရတဲ့အချိန် အဲ့တော့အရိယာသီလဖြစ်တဲ့တို့ဖယ်ပါးသီလတွေယူကဲလိုက်ဖို့သဟံပန္တိသဟံပန္တိဣတရဏိနာတာဣတရဏိနာတာသာတာသာတာအာထာသီလသာတာသီလသမယာပါမိသမယာပါမိလောကံကတောလောကံကတောသီလံဒေတာသီလံဒေတာပန္တိသီလံဒေဒုတိယံပိဒုတိယံပိသဟံ इति इतरन्नाता दाता सहाथापीलां नमायासामि लोकां गत्वा शीलान्देता मेपान्दे तातीयाम्पि नाम्भान्दे इतरनेनातः दाता सहाथापीलां नमायासामि लोकां गत्वा शीलान्देता တေတသေပါတေတသေပံလေသေပံလေယာမဟာဝတ္တနိတံဝရေတသမ္မာပါတိပါတိယနမောတပပကဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတပပကဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတပပကဝတောအရဟတောသမ္မာ ံဗရဏံကိသာမိသံဃံဗရဏံကိသာမိဘုဒ္ဓံဗရဏံကိသာမိသမံဗရဏံကိသာမိသံဃံဗရဏံကိသာမိဒုတိယံဘုဒ္ဓံဗရဏံကိသာမိဒုတိယံဓမ္မံဗရဏံကိသာမိဒုတိယံသံဃံဗရဏံကိသာမိဒုတိယံဘုဒ္ဓံဗရဏံကိသာမိဒုတိယံဓမ္မံဗရဏံကိသာမိဒုတိယံသံဃံဗရဏံကိသာမိတာတိယံဘုဒ္ဓံဗရဏံကိသာမိ ဓာတိယံပိဓမ္မန္တရဏံကိသာမိဓာတိယံပိသံဃန္တရဏံကိသာမိဓာတိယံပိဘုရားန္တရဏံကိသာမိဓာတိယံပိဓမ္မန္တရဏံကိသာမိဓာတိယံပိသံဃန္တရဏံကိသာမိတေပရဏံကမနာမာပရိပုဏ္ဏာအာနာတိပါဒဝေရမဏိဒိက္ခာဗြဟ္မမာတိယာမိအာနာတိပါဒဝေရမဏိဒိက္ခာဗြဟ္မမာတိယာမိ အာဒိနာဒါနာဝိရမဏိတိတ်္ခာဗြဟ္မသမာတိယာမိအာဒိနာဒါနာဝိရမဏိတိတ်္ခာဗြဟ္မသမာတိယာမိအာပြမကရိယာဝိရမဏိတိတ်္ခာဗြဟ္မသမာတိယာမိအာပြမကရိယာဝိရမဏိတိတ်္ခာဗြဟ္မသမာတိယာမိမောသာဝါရာဝိရမဏိတိတ်္ခာဗြဟ္မသမာတိယာမိမောသာဝါရာဝိရမဏိတိတ်္ခာဗြဟ္မသမာတိယာမိ မစ္ဆပမာဒဌာနာဝေရမဏိတေခာဗြဟ္မမာတိယာမိသရမေရယမစ္ဆပမာဒဌာနာဝေရမဏိတေခာဗြဟ္မမာတိယာမိဝေကာလဘောဓနာဝေရမဏိတေခာဗြဟ္မမာတိယာမိဝေကာလဘောဓနာဝေရမဏိတေခာဗြဟ္မမာတိယာမိနေသာနေသာဝိတာဝိတာဝါရိတာဝါရိတာဝိတုကဝိတုကသာသနာသာသနာဝေရမဏိတေခာဗြဟ္မမာတိယာမိဝေရမဏိတေခာဗြဟ္မမာတိယာမိ လာခန္ဓာပါလာခန္ဓာဝိဒေပနာဝိဒေပနာသာရဏသာရဏမန္တနာမန္တနာဝိဘုဒနာဌာနာဝိရမဏိသိက္ခာဓမ္မမာတိဂာမိဝိဘုဒနာဌာနာဝိရမဏိသာမဏမာတိဂာမိဩသာတယနာမဟာတယနာဝိရမဏိသိက္ခာဗြဟ္မမာရိယာမိဩသာတယနာမဟာတယနာဝိရမဏိသိက္ခာဗြဟ္မမာရိယာမိ သရူပကာသရူပရသတရသတအတိတ်ကေနာအတိတ်ကေနာဝိရာမဏိတိတ်္ခာဗြဟ္မမာတိယာမိဝိရာမဏိတိတ်္ခာဗြဟ္မမာတိယာမိတေတရဏိယသာတာတာကာတာတိလံပါရုကံကတဝတမအပမတိနာသံပါရိတာအာမေနကဆုံးလာပြီဗုဒ္ဓနေထင်လားဟုတ်ကလားမှန်ပါဗျအဲ့တော့ဒုစီမဟုတ်ဘူးကွ ဘုရားသာသနာပြန့်နှံ့တဲ့နေရာတိုင်းဒီကနေ့အလူပွဲတွေကျင်းပနေတယ်ဟုတ်ကလားအဲတခြားနေရာတွေမှာအလူပွဲကျင်းပသလိုတို့ဒီမှာဟောဟိကျင်းပသလားကျင်းဘယ်နှပွဲတော့ကျင်းပတော့မေးလို့ရပါဘူးဟင်ညီလူပွဲရောမပါဘူးလားဟင်ညီလူရှင်ကတော့ဘယ်လောက်တော့၃ဦးထင်မယ်ဟုတ်ကလားဟဲ့ဟင် ဒါပြီးတကွန်တိုင်လို့ရှင်နေကောင်းပါဘူးလားပါပါဗျာတကွန်လုံးကောပါပါဗျာဖြီးကောပါပါဗျာရေချမ်းစင်ကောပါပါဗျာဘယ်နှလူလောက်ရှိတော့ပါပါဗျာဟုတ်ကလားအလူတွေမနေပါဘူးဗျာဟင်ဒီနေ့အလူတွေအလူတွေကိုထလွန်နေမှာပါဟုတ်ကလားအဲဒီအလူဝဲတွေကိုအကြောင်းပြုပြီးတန်ဃာတော်တွေကသွန်ဒါနပြုဘူးလား အဲပရိသတ်တွေရောသွန်ဒါနမျိုးဘူးလားတို့ဒီလိုလဲရှိတာပဲဒီလိုလူတွေလည်းအများကြီးတယ်လေမှန်ပါဗျာအဲ့တော့ဘယ်လိုလူလို့တို့တိဟိတ်ပုဂ္ဂိုလ်တိဟိတ်စိတ်မဟုတ်ခဲ့ရင်အလူမလှူခြင်းကို အခက်ကြီးသုံးခဲ့ဆိုတဲ့လေးကက်လို့ခေါ်တဲ့ခက်ခဲခြင်းကိုကြောရတယ်ဗျာဟင်ဟင်အခက်ခဲကြီးလေးခုကိုကြောပြီးမှ အလူတလူထားမြောက်တယ်ဗျာ ဟုတ်ကလားဟင်အဲလူတယ်ဆိုတာကိုယ်တည်းရှိတဲ့ပစ္စည်းကိုကြံစွန့်တာတယ်ဟဲ့အဲ့တော့ကိုယ်တည်းရှိတာကမလူကျင်လို့ရှားတာလားလူကျင်လို့ရှားတာလားဟင်ဟင်တို့ငွေပဲဖြစ်ဖြစ်ဗျအင်းခုထာဝရဝတ္ထုဖြစ်တဲ့ညီပဲဖြစ်ဖြစ်ဗျပုတ်ဖဲတန်းပဲဖြစ်ဖြစ်ဗျဘယ်ပစ္စည်းမျိုးမဆိုတို့လူကျင်လို့လက်ရပိမ့်ပိုက်ထားတာဟင်အဲ့လက်ရပိမ့်ပိုက်တဲ့အချိန်မှာ လူကျင်တဲ့တဏှာကောပါဘူးလားမှန်ပါဗျာအဲဒီကိုလူကျင်တဲ့ပစ္စည်းလေးကို အထင်ကြီးမှုညာနှုံးမှု တိုင်းမာနာကောပါဘူးလားမှန်ပါဗျာပြီးတော့ငါပိုင်ဆိုတဲ့ဒိဋ္ဌိကောမှန်ပါဗျာတိုင်းရတို့တဏှာမာနာဒိဋ္ဌိနဲ့ပတ်ပွဲထားတာဝေတကြမှာလေသူတို့သုံးခုနဲ့ပတ်ပွဲထားတာတယ်လေတစ်ဆယ်ဆိုရင်ကောဟိတရားတစ်ထောင်သူတို့သုံးခုနဲ့ပတ်ပွဲထားတာမဟုတ်ဘူးလားအဲ့လောက်ထိရစ်ပတ်တုံအောင်ထားတဲ့ဒီငွေသို့မဟုတ်ဒီပစ္စည်းကို ငါလှူမယ်လို့သိကူးဖို့ရတော်တော်ခက်တယ်ဟင်ဟင်ဟုတ်ကလားအလုံးတူရီရောသားလေးထုတ်တာရတာနဲ့ဘယ်ဟာကခက်မှာတော့ဟင်ဟင်ဟင်အတူတူခက်တယ်တဲ့အမေးလို့မရဘူးအလှရှင်နေဟင်ဟင်အလှရှင်မေးလို့ရတော့ဟဲ့ခင်းနဲ့လဲအမရင်မရမှာဟဲ့ခင်းနဲ့လဲအမ ဟင်မေးလို့ရအောင်ထီးတယ်လေဟာဘယ်သူမှမေးလို့မရပါဘူးလားဟဲ့ဟင်တို့မိမိအလွန်ချင်းမြနိုးတဲ့သားလေးကိုထုတ်တာရတာတဲ့ခင်းရင်လေအလွန်ဆွဲထားတာလေးကိုပြန်ပြီးတော့သွန့်လို့ရမှာကိုဗျဆွဲတာလည်းတဆွဲလားတဏှာဆွဲလည်းပါမယ်မာနာဆွဲလည်းပါတယ်ဒိဋ္ဌိဆွဲလည်းပါတယ်တင်ဗျာဟင်အဲ့လောက်ထိရစ်ပတ်ထားတဲ့ဟာကြီး အဲ့ဒီတဏှာဆွဲကဟောဒီပစ္စည်းမရခင်ကျူးစားတော့ဟောဒီသုံးခုပါဘူးလားလက်ထက်ရောက်တော့ဟောဒါလေးကြည်ရင်းကြည်နဲ့ဟောဒီသုံးမျိုးပါနိုင်ဘူးလားဟိုတို့သိမ့်ထားရင်သိမ့်ထားရင်ဟောဒီသုံးမျိုးပါနိုင်ဘူးလားအဲ့တော့ဒီတဏမာနဒိဋ္ဌိနဲ့ဒီပစ္စည်းလေးတစ်ခုကိုဒီလောက်ထိရစ်ပါထားတာအချိန်မှဘယ်လောက်ရစ်ပါထားတော့လဲဟင်ဒီအဲ့လောက်ရစ်ပါထားတာကိုလူမယ်လို့စိတ်ကူးဖို့ရတော်တော်ခဲရင်လေဟင်ဒါတစ်ခက်ပြ အဲ့တော့တို့လူမယ်လို့စိတ်ကူးလို့ဒါတော့ကိုဟာကိုဝန်းထဲမှာထင်တယ်ဟဲ့ဘေးလူသိနိုင်သလားအဲ့ဒီအဲဘေးလူမသိတဲ့မိမိဆုံးဖြတ်ချက်ကိုဘေးလူကိုငါဒီလိုလူမယ်လို့ပြောဖို့ရတယ်တော်တော်လေးခက်တယ်ဟဲ့သူကဝတိလုံးကပြောရတော့မှထင်တယ်ဟိုကစိတ်ကူးတာဆိုတော့အဲစေရနာထုတ်ရင်ပြန်နှုတ်လို့ရသေးတယ်ပြောပြီးမှပြန်နှုတ်တော့ပြန်နိုင်မှာမလား ဒါအဲ့ဒါလည်းတော်တော်ခက်တယ်ဗျာဟုတ်ကလားအဲ့တော့သူဝစီနှုတ်မြတ်တော်ပြောပြီးပါဗျာဒါဝစီနှုတ်မြတ်ပြောတာပဲရှိသေးတာဟုတ်ပဲဝိတုပစ္စည်းကိုကိုယ့်လက်ကဆွဲထုတ်ပြီးတုတ်လိုက်ပလားဟိထုတ်လိုက်ပလားဟိလွတ်သေးဘူးဟုတ်ကလားဗျာဟင်ဟင်အဲပါဇက်ကပြောတာဆိုတာဟိုအာမခံတာပဲရှိသေးတာဟုတ်ဗျာအဲ့ဒီအာမခံထားတဲ့အတိုင်းဒီအလုံး ချစ်မြလို့တဲ့ငါငါပစ္စည်းငါပိုင်လေလို့ဟိတတ်မှတ်ထားတဲ့ကိုယ်လက်ထဲရောက်ပစ္စည်းလေးကိုကိုဒီလက်ရောက်တိုးထုတ်ပို့ရမှာလဲအဲ့ဒါဘလောက်ခက်တော့ဟုတ်ကလားဟိတော်တော်ခက်တယ်တဲ့ဒါသုံးခက်တယ်ဗျာဒါအဓိကပါဒီသုံးခက်ပြီးလို့ရှိရင်ဟောကိုလုံးအဲချစ်မြနိုးတဲ့ပစ္စည်းလေးကို ရှင်လွတ်လိုက်တယ်ဟဲ့ဟုတ်ကလွတ်လာပြီးတဲ့နောက်ကိုငါပြီးဟိုဘယ်နေရာဘယ်နေရာမှာဘသူဘသူထံဘယ်လူဘယ်လူလူခင်းရပြီလို့ပြန်အောင်မိတဲ့အချိန်ကိုကိုတူရဖို့တော်တော်ခဲရင်လေကိုပစ္စည်းမပြတ်ခဲ့ရင်လေဟိကိုပစ္စည်းမပြတ်ခဲ့ရင်ကိုတူရမလားအကိုတူရမလားဟင်ငါလူမရမှာတာဒါလေးမလူပဲနဲ့ဘာလို့ရရင်ဘလောက်ဘလောက်ပွားနိုင်လဲ ဟုတ်ကလားဗျဒီလိုကောမဖြစ်နိုင်ဘူးလားဟင်ဓမ္မမဟုတ်ရင်တို့တဏမာနဒိဋ္ဌိကိုတတ်ဖို့ရအတွက်ဟုတ်ကလားဒီတဏကနေတဲ့ပစ္စည်းဟုတ်ကလားငွေဖြင့်ငွေပေါ့ဒီမှာဆိုညီဖြင့်ညီပေါ့ဟုတ်ကလားဗျဒါတဏှာတွေကမနေဘူးလားမာနတွေကမနေဘူးလားဝတ္ထုတွေကမနေဘူးလားဒါကိုခွာခြင်းလို့လူကမှအင်းပြန်ပြီးစဉ်းစားရင် ငတို့လူတဲ့ဝေကြီးနဲ့တဏှာပြန်မဖြစ်နိုင်ဘူးလားပြန်ပြီးအဲတကုံနိုင်ဖြီးလေးမော်ကြီးဟိဟိတကုံနိုင်ဖြီးလေးမော်ကြီးဘယ်လိုအမဓာတ်ပုံလေးယူကြည့်ပြီးတော့အိမ်ကြပြီးဘာလို့ဓာတ်ပုံလေးတော့ပြန်ကြည့်အောင်ပါဟိအဲ့ခါကျဘယ်လိုနေမလို့ ဘာတဲ့ဗျာခင်ဗျာမှန်မှန်ပြောပြတယ်လားဒီလားကြီးနဲ့ဟင်တန်တို့လူခဲ့တာပေါ့ပါမှာပါခင်ဗျာဟင်ဟင်တို့တကွန်နိုင်တကားတွေဟောဟဲ့အခုရည်သက်ချပြီးပြန်အားမတင်လဲဘယ်သူတော့ဖွားတင်နိုင်တော့ဘယ်မှာတော့ဟင်တပည့်တို့ဘာဘာလို့နောက်ချနေတာတော့ဟင်အဲ့တော့တကွန်နိုင်ကြီးအဲဓာတ်ပုံကြီးနဲ့ကြည့်မပြန်ခင်ကိုဘယ်နှခါတော့ပြန်လှည့်ကြည့်မလဲ ဓာတုလူတဲ့တကွန်တိုင်းဘောတဏှာရောဒီမှာပြန်ကပ်မနေနိုင်ဘူးမာနာရောဒိဋ္ဌိရောပြန်ကပ်နိုင်လိမ့်တယ်ဟုတ်ကလားသူတို့ကိုကြောက်လို့စွတ်မာတယ်ဆိုတာမှသူတို့ပြန်လာမလို့ဟုတ်ကလားဟိဟိုရေချမ်းစင်ကလည်းရေချမ်းစင်တိုင်းပေါ့ကိုလူတဲ့ပစ္စည်းလေးပြန်အာယုံပြုဟိုတို့အဓိကကတော့ဖြင့်ဒါနကသွတ်လွတ်တာမဟုတ်ဘူးလားဟိ ငါငါပစ္စည်းငါပိုင်တယ်လို့သွဲနေတဲ့ဟုတ်ကလားရင်ဝမှာကူးနေတဲ့ဓာတ်ကိုဆွဲလို့ပြစ်တာဟုတ်ကလားအဲအဲ့လိုဆွဲမလို့ပဲနဲ့ဓာတ်တို့လူတဲ့ပစ္စည်းလေးဟင်တဏှာလေးရှိမှာပဲမာနဟောဟိဟင်ပြီးတော့ဒိဋ္ဌိဟောဟိဟင်သူတို့ဒီမှာဟိုဟိုတကွန်တိုင်ကဟွာတင်တယ်ရန်ကုန်တင်တယ်ထီးကဘယ်ကတော့မန္တလေး ဟင်တို့မြေကမင်းကုန်းထင်တယ်သုံးဌာနစုပေါင်းထင်တယ်ဗျာဟင်သုံးဌာနစုပေါင်းလားအဲ့တော့တို့ရန်ကုန်ကလည်းဗျာသူတို့ဟိုရောက်သွားတကယ်လို့များဝေဒနာမကြည့်မစဖြစ်လေချင်းအဲဘေးကဘာတော့ဥမိတ်တူနဲ့ဘာတော်တော့ပါဟင်ဒါဥမိတ်တူအမိပေါ့အဲ့တော့ အဲဝေဒနာမချိမဆဖြစ်နေကြဥမိတ်သူကြီးကဘေးကနေပြီးတော့အမေကိုကိုမင်းကုန်းမှာတကုံတိုင်းကြီးလောက်ခဲ့တယ်လေပြန်အာယုံပြုလေယောဟုတ်ဟုတ်အဲ့တော့ဘွားပဲလေတို့ဒီတကုံတိုင်းကြီးကိုငါလူတဲ့တကုံတိုင်းကြီးငါလူတဲ့တကုံတိုင်းကြီးနဲ့အာယုံပြုရင်ဟင်ဥမိတ်သူ အမေကြီးဘယ်ရောက်မယ်ထင်တော့ဟင်ဟိုလှူလာကြနတ်ပြည်ရောက်မှာမဟုတ်လားဟောလှုပ်ဘူးဗျာ ကျုပ်ဘူးဗျာဟောတို့ပဲမျက်တော့မခတ်ကြည့်နေဗျာဟင်အဲ့တော့ဘယ်နဲ့တော့ဟိနောက်ပန်းအာယုံပြုရင်ကုသိုလ်ရဖို့တော်တော်ခက်တယ်ရနိုင်ပါမလားကုသိုလ်ရအောင်ပြုနိုင်ပါမလားဟုတ်ကလားဗျဟင်တို့ကိုနိုင်မေးလို့ထီးတွေလည်းဒီလိုနေမှာပဲဘုံမှာပါဗျာဟင်အာယုံပြုလေထီးလူခဲ့တယ်မဟုတ်လားမင်းကုန်းမှာဟင် ဒီမှတွေလည်းဒီရောက်မှနေမှာပါဟင်အဲ့တော့မြေရှင်တွေနဲ့ပေါင်းဆောင်ကြပေါ့ဗျာမြေရှင်၃ယောက်ရဲ့ပုဂ္ဂလာဒီမှရဲ့ရံရဲ့၉ယောက်ကြီးတော့မနှဲပါဟင်တပွန်တိုင်းကတော့တော်တော်လေးကိုစူပြေလိမ့်မယ်ထင်လားဟင်အမေလို့ရဘူးဗျာဟင်ဟောရမေးလို့မရတော့ဘူးဗျာဟင်ဘယ်နဲ့တော့ဟေးပျော်ပျော်ကြီးမဟုတ်ဘူးလားအုပ်စုကြီးနဲ့ဖွဲ့ပြီးတော့ဟင် သုံးဌာနသူပေါင်းဖွဲ့ပြီးခဲ့တော်တော်ပြောစရာကောင်းမထင်အဘအာလုတ်ကြောမပြပြောမှာပါဗျာဟင်အဲ့တော့လူပြီးတဲ့နောက်ကိုအာယုံပြုရင်ကုသိုလ်ရဖို့တော်တော်ခက်တယ်တဲ့ဒါခဲကြီးလေးခဲ့ဗျဟုတ်ခလားအေးလူဖို့စိတ်ကူးတာဘာလို့ကိုလူများလို့တဲ့ပစ္စည်းတွေဟုတ်ပဲငွေဖြစ်လဲငွေဖို့ဟုတ်ကလားဟင်ညီဖြစ်လဲညီမှုဟောဒီညီရောင်းလိုက်ရင်ခုချိန်သိမ့်လို့ချီရမှာလူလိုက်သိ ဟုတ်ကလားအဲ့တော့ဒါလေးကိုလူမယ်လို့သိကူတော်တော်ဟုတ်ကလားအဲလူမယ်မလို့သိကူပြီးတဲ့နောက်ကိုလူမယ်လို့ပြောဖို့တော်တော်ခက်ဟုတ်ကလားဟိအဲပြောပြီးတဲ့ကာလဒါကိုတိလက်ရောက်လှူဖို့တော်တော်ခက်ဒါတော့ဟိမလှူခင်နဲ့လှူတဲ့ချိန်တင်တယ်ဟိလှူပြီးနောက်ကိုငါလှူခဲ့တာကိုအာယုံပြုလိုက်ရေကိုယ်တူရဖို့တော်တော်ခက်တယ်တဲ့ဗျဟိ အဲ့တော့တို့အခုဒီကနေ့လူတာကဒီအခက်အခဲကြီး၄ခုကိုကြော်နိုင်မှာမလားဗျာဟိတို့ဟာနဲ့ပြောရင်တော့ဟိုအပြေးနဲ့ပြောလို့ရှိရင်တော့တန်းကြော်ပြေးထင်တယ်ဟိတန်းကြော်ပြေးပြိုင်ပွဲရိုးရိုးပြိုင်ပွဲလားတန်းကြော်ပြေးပြိုင်ပွဲလားဟိတန်းတော့အောင်ဘယ်နဲ့တော့ရန်ကုန်အဖွားချီချိတ်နေမထင်ပါပါယာကြော်နိုင်မှာမလား နောက်လည်းလှည့်မေးကြည့်အောင်မြောင်မှမျက်လုံးပြူးကြည့်နေဘာမှဝင်ပြောရတော့ဘူးကြီးလားရင်းဖွာကြော်နိုင်မမလားပြောတာတောင်တူတူရာအတန်းကိုထွက်တော့ဟင်အဲ့တော့တို့ဘာရေးကြည့်သတော်လှူတဲ့ကာလဟိုအကြောင်းကံ၃ခုနဲ့လှူတဲ့ကုသိုလ်မျိုးဖြစ်အောင်လုပ်ပေးသားမှာဟုတ်ကလားဟင်အကြောင်းကံ၃ခုဆိုတာတို့ဒီပစ္စည်းကို ဟိုလောဘတပ်ပြီးလှုပ်လိုက်တာလေဒါအာလောဘထင်တယ်ဟင်အာလောဘအာလောဘဆိုလောဘတပ်လှုပ်ပါမှာတို့ဒါနကသွန်လွတ်တာထင်တယ်ရယူတာလားသွန်လွတ်တာလားသွန်လွတ်တာသွန်လွတ်တာရယူတာမဟုတ်ဘူးအဲ့တော့တို့ဒါဒါဒီလိုဒီလိုပြုတယ်အင်းဒါကုသိုလ်ပြုရင်တော့နောက်တစ်ခါနတ်ပြည်ဘလောက်ဘလောက်ပဲတဏှာပါနိုင်ဘူးလားလောဘတပ်တွေလှူတဲ့လူဖြစ်နိုင်မှာမလားအမျော်ကြီးပါနေတယ်ဟုတ်ကလားဗျာ အင်းစေတနာကသူသူ့ဟိုထက်ရင်ထက်တယ်လို့သူ့အဆင့်နဲ့လိုက်တယ်ဟာသူကသူအကျိုးပေးသွားမှာလားမတောင်းရပါဘူးဟုတ်ကလားတောင်းဖို့လိုသေးလားဟင်လိုပါဘူးညာဟင်တကွန်လိုရင်တကွန်နဲ့ထိုက်တာနာရေလိုရင်ရေနဲ့ထိုက်တာနာဟုတ်ကလားအဲ့တော့တို့ဒီဒီစီကိုငါငါပြည်စီငါပိုင်နေဆိုတဲ့တဏှာကိုတတ်ပြီးဆိုနိုင်ဖို့အရေးကြီးတယ်ညာဟင်ပြီးတော့မလူကြီး လှူနေတဲ့အချိန်လှူပြီးနောက်ပိုင်းမှာစိတ်နှလုံးညှဉ်းနှွားမှုလို့ခေါ်တဲ့ဒေါသတတ်နိုင်မှုအရေးကြီးပါလေအဲဒေါသကြီးမရှိတော့တောကတော့ရှိနေကြဗျာဟင်မလှူခင်ဟောဒေါကကင်းရလားဟင်လှူနေတဲ့အချိန်ဟောကင်းနိုင်အောင်လုပ်ရမယ်မကင်းနိုင်ရင်တော့နော်ဒေါသတတ်နိုင်ရမှာဟုတ်ဗျာအာဒေါသဖြစ်ကြောင်းရမှာထင်တယ်ဟုတ်ကလားဟဲ့တူဒါလုံးထိုးတဲ့ခါကျတော့တန်ကနေ သူ့ကိုမျိုးမျိုးစုံနဲ့ထိုးလိုက်တဲ့အခါတံပေတော့ဒါလုံးမဖြစ်ဘူးလားဟဲ့တရားကတော့ပေရင်ဒါလုံးဖြစ်ဘူးလားဟဲ့သူကရောပေလို့ရှိရင်ဒါလုံးဖြစ်ဘူးလားဒါသားဖြစ်တယ်လို့ဒီမှာလဲလောဘကိုတတ်ပြီးအလောဘဆိုတဲ့ဒါသားဖြစ်အောင်ဒေါသကိုတတ်ဟုတ်ကလားအဒေါသဆိုတဲ့ဒါသားဖြစ်ရလိမ့်မယ်လေပြီးတော့လှူးနေတဲ့အချိန်ပြီးတော့အဲမလှူခင်ချိန်လှူပြီးတဲ့အချိန်မှာ တတိလက်မလွတ်စင်နဲ့ဟင်မောဟကိုတားရမှာလေမောဟကိုတားပြီးအမောဟဆိုတဲ့ဓာတ်ဖြစ်ရမယ်ဟုတ်ကလားဗျာဟင်အဲ့ဒါဆိုလောဘကိုတားလိုက်ရင်အလောဘဆိုတဲ့အကြောင်းကကိုပါနိုင်မယ်ဒီလိုဆိုစေတနာလေးအကျိုးပေးခံရတဲ့နေရာလူချင်းသိမ့်မရှိဘဲနဲ့အလိုလိုမရနိုင်ဘူးလားကြက်ရက်တလူရက်ရှားဖို့လူသေးလားဓာတ်သားဖြစ်ခဲ့ရင်ပြောတာလေအာလောဘပြောတာကိုဟင် ပြီးတော့တကယ်လို့ဒီပစ္စည်းဟိုတို့လက်ထဲရောက်နေတဲ့အချိန်လက်လို့ဆုံးရှုံးလို့ပဲဖြစ်သေးဟုတ်ကလားတို့မို့ကိုယ်လက်ထဲမရောက်မီရာတိုက်ပါရဲ့နဲ့မရလို့ဖြစ်သေးအဲ့ဒီချိန်မှာဒေါသဖြစ်ပါဦးမလားဟဲ့ဟင်ဟိုကိုယ်နဲ့မထိုက်လို့ပဲဆိုရင်အကုသိုလ်ထားတို့တက်နေမအောင်လားဟုတ်ကလားဗျာဒီအကျိုးခံစားတဲ့အချိန်လေအဲဒီပစ္စည်းကိုပျက်စီးလို့ဖြစ်စီပေါ့ဗျာအဲ့ဒီအချိန်မှာအာဒေါသဖြစ်နေအောင် တတ္တမမဟုတ်ကလားအလောဘကအလောဘပြန်အထောဒကအထောဒပြန်ပြရမှာပေါ့ဟုတ်ကလားဒီမှာလူတဲ့လောဘတတ်တယ်ဟိုဒီရုပ်ခံထားတဲ့နေရာလောဘရှိနေတယ်ဆိုဓာတ်ပေရလားဟိဟိဒီမှာတော့ကတော့ជីជីသားသားနဲ့ဒေါသတော့ကင်းပါရဲ့ဟုတ်ကလားဒီကုသိုလ်အကျိုးခံထားတဲ့နေရာမန်ဆွေနဲ့ငေါငေါဆိုရင်ဟောဓာတ်ပေရလားဟိဟုတ်ကလားအခုတော့တို့ဟာတွေကဓာတ်ပေတွေလားထီမာတွေဟိကိုအုပ်ထိုးရလား လုံတော့ဟိုတို့ကိုအုပ်ထိုးရတယ်ပြောတာဟုတ်ပဲဟင်ပန်းတဲ့တော့တဘွန်တိုင်းဘွားဓာတ်သေးရလားအာသီးကြဝါကြညီအောင်ပြောတာနဲ့တူပါသဗျာပေမမထင်ပါဘူးဟင်ဒီကတို့မောဟစွာတို့ကိုယ်ဝေမှုလဲမောဟပဲဟင်တမွေမောဟခေါ်မှာပေါ့ပြီးတော့စိတ်တွေတောင်းစီရေမရပြန့်လွင့်နေတာဒါလည်းမောဟပဲထင်တယ်ဟုတ်ကလား ပြီးတော့ကိစ္စတစ်ခုကိုခြီတုံချတုံနဲ့အဲလုံရင်ကောင်းမလားမလုံရင်ကောင်းမလားဖြစ်တန်ကောင်းမလားဖြစ်မမချင်းမဘူးအဲဒါလည်းမောဟပဲထင်တယ်အဲ့ဒီမောဟသုံးခုကတတိပါမနိုင်တာထင်ဟဲ့တတိနဲ့ကိုအာမောဟဖြစ်အောင်လုပ်ခဲ့ရမယ်လုပ်ခဲ့မှဒီကုသိုလ်ကခံစားတဲ့နေရာကြရင်ဘယ်ကိစ္စမျိုးမဆိုယတိပြဖုံချနိုင်တယ်ဟုတ်ကလားဘယ်ကိစ္စဖုံချဖုံချတိတ်ပြီးမပြနိုင်တော့တဲ့အတွက်တနေရာမှာစူးစူးဆိုင်ဆိုင်နဲ့ ဟင်အစကအဆုံးထိခွင်းဖောက်မြင်မြင်နိုင်တဲ့အသိဉာဏ်ကိုရသိနိုင်တယ်တတုမောဟတမလေအာမောဟဓာတ်ဖြစ်မှာပြောတာဟုတ်ကလားအဲ့တော့တို့လူတို့ငါဒီတတိအားနေခဲ့လို့အဲမောဟမတည်ခဲ့ဘူးဆိုရင်ဒီကုသကအကျိုးပေးတဲ့ကာလကိုအာမောဟဓာတ်ဖြစ်နိုင်မှာမလားမောဟပြန်ဖြစ်နေဓာတ်ပေပါမလားဟုတ်ကလားဗျာဟင်အဲ့တော့တို့ဒီအကြောင်းကံ၃ခုနဲ့ပြုမှ ဒီပฏิရှိနေလို့ဒီအကြောင်းလံတော့ကိုရှိနေရင်ကြံသေးတဲ့နေရာကိုခက်ပါအောင်မလားပြောဆိုတော့ဟောဒီကိုဒီလက်ရောက်ပြလိုက်တော့ဟောပြန်ပြီးသေးသားလိုက်တော့ဟောအဲဟိုတန်းကြော်ပြီးလေးခုလုံးအောင်လိုက်မယ်ထင်တယ်ဟိအောင်အောင်လုံးနိုင်မှာမလားတို့မေးလို့နေမှာပါဗျာဟိတို့မေးလို့နေမှာပါဗျာဟိလုံနိုင်မှာမလား အဲ့ဒါအကြောင်းကံသုံးပြုကိုနဲ့ပြုတဲ့ကုသိုလ်ဖြစ်တဲ့အတွက်တေဘကိုတဲ့ဗျဟုတ်ကဲ့တေဘကိုဒီတိရနာဘာတိရနာတော့ဟိတေတိရနာမဟုတ်ဘူးလားဒါတေတိရနာထင်တယ်ဟိအဲ့တော့ဒီတေတိရနာကအကျိုးပေးရေလူဘဝရောက်ရောက်နတ်ဘဝရောက်ရောက်တေဘကိုသွားပြမှာမဟုတ်ဘူးလားအကြောင်းကံသုံးခုနဲ့အကျိုးသွားခံစားတော့သူလို့ဆိုရမှာပေါ့ဗျာဟိဒါကိုတေဘကိုလို့ပြောတာထင်တယ်ဟိအဲ့တော့ သူဒီသူတိရနာရဲ့အကျိုးတိုင်းသွားခံစားတဲ့နေရာမှာမတောင်းမတမဖြစ်နိုင်ဘူးမကြောင်းမကြတော့အဲ့တော့မတောင်းမတမကြောင်းမကြနဲ့ကံကျိုးပြီးတက်တက်ခံစားတဲ့ပုဂ္ဂိုလ်ကဝေဒနာကောပြုံးပြအောင်မလားဟိအထွက်အောင်မဲ့တုတ်တော်ကောမဲ့အောင်မလားဟိဟိဟုတ်ကလားဗျာတိဟိကုသိုလ်ရှင်ရဲ့စိတ်နဲ့စိတ်ထားဟိအကျိုးပြီးတက်တက်ခံစားမှာတို့ခုနကလောဘနဲ့ကဲကဲစိတ်ရက်တူဆင်းရက်ဖို့လိုသေးလား ဟုတ်ကလားဗျအဲ့ဒါဒီပုဂ္ဂိုလ်ရဲ့ဒုပြီးတော့တို့ဘယ်လူရှင်ဖြစ်ဖြစ်ဘယ်နေရာဖြစ်ဖြစ်ကိုကြိုက်တာလေးကိုစိတ်တိုင်းရလုံရတယ်ပြီးတော့တို့ငွေတသိန်းချင်းတသိန်းပေါ့လေဆယ်သိန်းချင်းဆယ်သိန်းတို့တခုနိုင်ကြီးကိုရင်ကိုမလောက်ပေါ့ဟုတ်ကလားဒီငွေဒီပေါ်ကိုမလို့ချင်းတော့လို့သွန့်လိုက်တာပါဟုတ်ကလားညာတော်အပြင်လောဘတော့တပ်ပြီးသားဖြစ်နေတတ်ဟုတ်ကလားဟိ ပြီးတော့လေကိုယ်သိတိုင်းညာကိုလှုပ်ချင်တာလှုပ်ရတဲ့အတွက်ကြီးကြီးပါးပါးသိလည်းဖြစ်နိုင်တယ်ထင်တယ်ဟဲ့ဟင်အာဒေါသလည်းဖြစ်နိုင်လို့များတတိမပါရင်တော့အမောဟဖြစ်နိုင်ဘူးအကြောင်းကနှစ်ခုပဲရှိနေမယ်ထင်တယ်သုံးခုဖြစ်ပါအောင်နော်တတိမပါရင်မောဟဖြစ်မှာမလားဟုတ်ကလားဗျာအဲ့ဒီတတိတလုံးမပါရင်သူ့အဲ့ဒီပုဂ္ဂိုလ်ဒီလောဘတာ၍ဒေါသတာ၍အကြောင်းကနှစ်ခု နဲ့ပြုသောကုသိုလ်ဖြစ်ကိုစုကြတွေးပုဂ္ဂိုလ်လို့ခေါ်။ဘာလို့ဒီစေနာကတွေးစေနာမဟုတ်လားဟဲ့။အဲ့တော့အဲ့ဒီတွေးပုဂ္ဂိုလ်ကဘာလို့လို့ယတိပြလည်းမဆုံးပြနိုင်ဘူး။ပြီးတော့ဘယ်ကိစ္စသင်္သာသင်္သာသင်္သာတဲ့နေရာတိတိကိုလည်းတိမကွာမထိုးထွင်းနိုင်ဘူး။ဟုတ်ကလားဗျာ။တိတဲ့ဆိုတာတော့တတိလေးတစ်လုံးမပါတဲ့အတွက်တို့ဒီကုသိုလ်ကသာသနာတွင်မှလာပြီးတော့များအကျိုးခံစားခွင့်ရှိလို့ ဖရာတဆူဆူသို့မဟုတ်ပိဋကဗုဒ္ဓသို့မဟုတ်ဟိုရဟနာရှင်တခင်ကြီးရှေ့မှာအဲဖူးတွေ့ရလို့ဖြစ်စေတရားနာရလို့ဖြစ်စေဟိုတို့တရားကျင့်ကြံရလို့ဖြစ်စေနိဗ္ဗာန်ဝင်ဖို့ရာသိကူးတဲ့ခါကြရင်တတိလေးတလုံးချွတ်တယ်တဲ့နိဗ္ဗာန်ဝင်ဖို့မရှိဘူးဟင်အဲတတိရှိတဲ့ပုဂ္ဂိုလ်ကတော့အဲဒီဖရာပိဋကဗုဒ္ဓရဟနာတို့ကိုဖူးတွေ့ရလို့ နာကြရလို့ကြင်ကြံရလို့နေရတာနဲ့တကယ်နဲ့ဟောသူကနိဗ္ဗာန်ကိုနေလေတတိလေးတစ်လုံးပါတာနဲ့မပါတာဘယ်လောက်กว่าတော့ဟင်တတိပါတဲ့ပုဂ္ဂိုလ်ဟာလောကီစိတ်စဉ်ကိုလည်းအကျွမ်းမဲ့ခံစားဝင်ရှိတယ်ထင်တယ်ဟင်အကျွမ်းမဲ့မှာဟိုတန့်ပြနာလားမတန့်ပြနာလားဟဲ့ဝိသေပုဂ္ဂိုလ်မှာစေတနာတန့်နေပြီသူမှာရှင်းတော့အကုသိုလ်မှာခြံရန်ဝင်မရတော့ပဲဗျဟုတ်ကလားဟောသူကြတော့လောကီစိတ်တွေငါတန့်တန့်တန့်မခံစားဘူးလား ပြီးတော့သူလောကီစီစဉ်ခံစားရင်းနဲ့ဒီစေရနာရဲ့အရှိန်အဟုန်ကြောင့်ဖရာတရားတော်များနာကြားဝင်ကျင့်ဝင်ရရင်နိဗ္ဗာန်တော့မကူနိုင်ဘူးဒီလိုဆိုသူဒီလူချမ်းသာရောနတ်ချမ်းသာရောနိဗ္ဗာန်ချမ်းသာရောချမ်းသာသုံးမျိုးလုံးမရနိုင်ဘူးလားပြီးတော့တို့တောင်းနေကြဖြစ်တဲ့မချမ်းမကြမတောင်းမတဆိုတဲ့ဟင်ဟိုပကံပြားပေါ်ကမှုန့်သားတယ်လို့သူမဖြစ်နိုင်ဘူးလားဟုတ်ကလားဗျာတကယ်လို့တတိလေးတစ်လုံးချိုးတဲ့လို့ ဟုတ်ကလားဟောဟိမောဟကိုမတတ်မိဘူးအဲ့တော့တို့ခုရေသက်ချတဲ့အချင်းစိတ်ပြငင်းပြနေမယ်တွေးရင်တွေးနေမယ်ချီတုံချတုံဖြစ်ချင်းဖြစ်နေမယ်တို့မို့တို့ရေသက်ကချတာချနာပဲတို့အလှရှင်တွေကငေးနေမယ်ငိုင်းနေမယ်အိတ်ချင်းနေမယ်ဟုတ်ကလားဒီလိုဆိုရင်ဘယ်တော့မောဟတတ်တဲ့ကုသိုလ်ဖြစ်နေပါမလားဟင်မောဟတတ်တဲ့ကုသိုလ်ဖြစ်နေတော့ဘူး ဟုတ်ကလားဗျာအဲ့တော့လောဘနဲ့ဒေါသနှစ်ခုသာတတ်တဲ့အတွက်ဒီပုဂ္ဂိုလ်ဒီအကျိုးသွားခံစားတော့ဟောလောဘဟုတ်ကလားဟိယတိပြလည်းမဆုံးဖြတ်နိုင်ဟုတ်ကလားဟိပြီးတော့စင်ကြယ်တဲ့အကျိုးတွေကိုရနိုင်မှာဖြင့်တတိမပိုင်ရင်အဲ့ဒီလောဘကလည်းစင်ကြယ်နေတဲ့လောဘဖြစ်နိုင်အဲစင်ကြယ်နေတဲ့ဒေါသလည်းဖြစ်နိုင်ဟုတ်ကလားဟိဒီလိုဆိုအကျိုးခံစားတဲ့နေရာဟောသေးကြမှုကောက်စားတယ်ဖြစ်နိုင်ဟိပြီးတော့နိဗ္ဗာန်ကိုလည်းဝင်ခွင့်ရှိဘူး ဟိတတိမပါတဲ့ပုဂ္ဂိုလ်ဟိုလောကီသိစဉ်ခံစားတဲ့နေရာလဲတမ်းပြန်စင်ကြယ်ခြင်းမရှိဘူးနိဗ္ဗာန်လဲဝင်ခွင့်မရှိဘူးဟုတ်ကလားဗျဟိတတိပါတဲ့အမှုရှင်ဒီဟောလောကီသိစဉ်ကိုခံစားတဲ့အချိန်မှာလဲတမ်းပြန်စင်ကြယ်တဲ့အနှောက်တားခြင်းတဲ့အကျိုးကိုခံစားခွင့်ရှိပြီးနိဗ္ဗာန်ကိုလည်းကူရမယ်အဲ့တော့သူကချမ်းသာ၃မျိုးထင်တယ်ဟိဒီထွေပုဂ္ဂိုလ်ကချမ်းသာ၂မျိုးပဲရမယ်အဲ့တော့ဘယ်နဲ့တော့၃မျိုးနဲ့၂မျိုးပဲဟာလို့ခြင်းတော့ လောဘကြီးမှန်လူသိတာဗျာကြီးသားဟင်ထီးနလဲမှဘယ်လိုတော့ငိုက်တောင်ငိုက်နေပြီဒီမှာထီးနလဲမှတော့ဟင်နှစ်ခုလိုချင်မလားသုံးခုလိုချင်မလားလောဘကြီးမှလူသိတာဗျာဟင်လောဘမကြီးဘူးလားဟင်ဟောဗျာမေးလို့ရတော့ဘူးဗျာဟင်အဲ့တော့တို့သုံးခုလုံးလိုချင်တယ်ဆိုခုကတည်းကသုံးမျိုးလုံးစုခဲ့ဟုတ်ကလား လောဘကိုတတ်လိုက်သမ်းမတတ်နိုင်မှာမလားဟင်တို့ခုချေရဲ့အဲ့ဒီဘာကြီးကိုကြောက်တိုင်တဲ့တရားကြီးကိုဥမွေးတွေနဲ့ရှောက်သုံးရတယ်ဥမွေးတွေနဲ့ရှောက်တယ်ရတယ်ဘာသာကိုထီးနဲ့စိတ်ဘူးတော့ကိုလည်းလေးခွားနဲ့ပြလိုက်ဟင်ဘယ်လိုလဲမပြစ်သေးလို့နေမှာပါထပ်ပြကြောက်ဟင်ထပ်ပြကြောက်မမခမ ्या ကြောက်တိုင်မှမဟုတ်ဘဲနဲ့ခမ ्या တော့ဘယ်တုံလို့လိမ့်မလို့ ဟိုအောကာယကံရှင်မေးကြည့်တော့မှမျက်နှာကိုပြက်လို့ဟင်ကြောက်တိုင်းကြီးအိုးမဲရင်နဲ့ပြက်မယ်ဆိုတာနဲ့ဟင်ရှုံးပုတ်နဲ့ရှောက်ပက်သွားဘယ်လိုဟိုဗျာမေးလို့ရဘူးဗျာဟင်ဘယ်နဲ့တော့ညထင်နိုင်မှာမလားတဲ့ဗါတယ်ဗျာဟုတ်ကလားဟဲ့အဲ့တော့တို့အဖေးပြိုင်ပွဲကျင်းပါရအောင်ဟဲ့ဟင်အဖေးပြိုင်ပွဲအဖေးပြိုင်ပွဲအေးတို့ မင်္ဂလာဖရားထင်တယ်ဟဲ့အလောင်းတော်လေသင်တို့ဖေဟာခေါ်ရမဖရားထင်တယ်ဟုတ်ကဲ့သူတို့ဖရားအလောင်းတော်ကပိစီမဘဝဘဝိကာလို့ခေါ်တဲ့ဒီပါရမီ ဖြည့်တာရဲ့နောက်ဆုံးဘဝခေါ်မှာပေါ့ဖရားမဖြစ်မီရဲ့အရင်တဘဝဟုတ်ကလားအဲ့ဒီကြလို့ရှိရင်သွန်ညင်းကြီး၅ပါးကိုအကုန်ဆုံးရဟုတ်ကလားအဲတို့တို့တို့ပြုတဲ့ဒါနာမျိုးတစ်ခုတည်းမဟုတ်ဘူးတို့ကဒါနာ၅မျိုးပြုရတယ်ဒါနာဟုတ်ကလားတို့ကခုဒါရိုးရိုးဒါနာထင်တယ်ဟဲ့ သူကမဟုတ်ဘူးဒီလိုရိုးရိုးဒါနကိုလည်း၅မျိုးပြုရတယ်ဒါနဟုတ်ကလားသူကဟိုဒါရိုးရိုးဒါနထင်တယ်သူကမဟုတ်ဘူးဒီလိုရိုးရိုးဒါနကိုလည်းသူများနဲ့မတူအောင်ပြုအာတရိတဒါနခေါ်တယ်ဟုတ်ကလားအဲမျက်ပြီတို့အင်္ဂါခြေလက်တို့ဒါတွေကိုလိုချင်သူကလုပ်ခိုင်းဒါလည်းလှုပ်ပဲဖျားဖြစ်မဲ့ပုဂ္ဂိုလ်ငါဆွဲကင်းမှရမှာထင်မနှမျောမှရမှာထင်ဟုတ်ကလားမနှမျောမှဟင် ငါဖို့ဆိုတာတတို့တရက်မှမရှိမှတယ်ဗျာဟုတ်ကလားဗျာပြီးတော့ဒီအင်္ဂါချီလက်မဆိုထားနဲ့အသက်ကိုဟိုအသက်မသေးသေးခြင်းနဲ့လူပေါ့လေတို့ဥမာမရာသိုးသိနေတယ်ဆိုတော့ကျုပ်သားခမည်းသေးပေးသားမှာဆိုသူဝင်ပြီးတည်ပြီးအဲ့လိုအသက်ကိုလည်းလှူတဗျာသုံးဒါနတယ်လေဟုတ်ဟင်ရိုးရိုးဒါနကိုတို့လူနေကြအတိုင်းတယ်ဟင်ဒါပြီးအင်္ဂါချီလက်ဒါနဟုတ်ကလားဒါပြီးအသက်ဒါန ဒါဒီမကသေးဘူးတဲ့ကမရလိုချင်သေးတပါဆိုရင်ဒါလည်းလူသေးတယ်ဟုတ်ကလားအဲမရကိုလူကြီးဖြစ်တဲ့တဏမာနာဒိဋ္ဌိကိုတော်တော်ကိုကျင်းမိမှထင်တယ်ဗျာမကင်းရင်ရပါမလားဟင်ဒီနာမရဆိုတဲ့အဆွဲလေတော်တော်ကိုကျင်းမိမှထင်တယ်ပြီးတော့နံပါတ်5ကြတော့သားနဲ့သမီးကိုလည်းလူရတယ်ဗျာဟုတ်ကလားဟင်ကိုသွေးနဲ့မွေးထားတဲ့သားကိုလူရမှာဟုတ်ကလား ဟောတသိမ့်မဟုတ်ဘူးဝေသာသာပြောတာမဟုတ်ဘူးကိုယ်ရင်နဲ့လွယ်မွေးထားတဲ့သားသမီးဟင်ဟိုသားကြီးလည်းမဟုတ်ဘူးသမီးပါဆိုတာသမီးကြီးလည်းမဟုတ်သားပါဆိုတာဟင်သားကြီးလည်းလို့တယ်ဆိုရင်သမီးမဟုတ်လို့ပါကွာဖြစ်ဦးမှာပေါ့ဟုတ်ကလားသမီးလို့ရင်သားမဟုတ်လို့ပါကွာဖြစ်ဦးမှာပေါ့ဒါကဘေးပြောမှာပြောမိမိကိုယ်တိုင်ကတော့သမီးသာလည်းဆုံးလုပ်ခဲ့ဘူးလေသားမဆုံးလုပ်ခဲ့ရင်ဒီဘဝကမဆွဲနိုင်ဘူးသားကသာဆုံးလို့ရင်သမီးမဆုံးလုပ်ခဲ့ရင်ဟောဒီနေရာမဆွဲနိုင်ဘူးလားအဆွဲမှာပဲ အဲ့တော့ဒါနငါမပြုပါအဲ့တော့တို့ဒီမင်္ဂလာလောင်းတော်လက်ထက်တုန်းကကြတော့အလူကံပုဂ္ဂိုလ်ကသူ့ကိုတိုးတဲ့လိုက်ပြီးတော့ခရလောမဆိုတဲ့ဘလူကပုံနာအောင်ဆောင်ပြီးလာထုတ်ခံလေဟုတ်ကလားဟင်အဲ့ဒီတို့သာနာပသွားကဆိုတန်ဃာတော်များမှရှိပဲဘူးပဲပုံနာကိုပဲဟိုအလူကံပုဂ္ဂိုလ်အမြဆုံးရှင်းတဲ့ကိုယ်ဝင်ရတဲ့အချိန်ကိုဟုတ်ကလားဗျာဟင်အဲ့တော့အဲ့ဒီ သူကလည်းလှူလိုက်တာဗျာသူ့လက်ကလွတ်ရင်သူ့ပြည်ပြည်ဟုတ်သေးလားဟင်သူ့လက်ကလွတ်တော့ဟုတ်သေးလားဟုတ်တော့ဘူးအဲ့ဒီမှာလှူလိုက်တယ်လှူတော့အဲ့ဒီဘလူးကသားရောသမီးရောခေါ်သွားသူမြင်လာလောက်တဲ့နေရာကြတော့တစ်ပင်အောက်မှာထိုင်ပြီးပါလဲတခါတည်းပေါင်ကြီးတွေတစ်ဖက်တစ်ဖက်ဆွဲအောက်ကလာဂျွမ်းဂျွမ်းဂျွမ်းဂျွမ်းနဲ့ ကြက်ကြော်ကြီးဆွဲဖယ်စားတယ်လို့တဲ့ဗျာဟင်အဲ့ဒါကိုကြည့်နေရသမီးလည်းဒီလိုပဲဗျာလက်တွေရောခြေတွေရောအကုန်လုံးအဲသားတော့တခါတည်းအဲ့ဒီဘလူးရဲ့ပစာထက်ကလည်းသွေးတွေကရဲရဲတောက်အောက်ကိုဆင်းလာတယ်ဟင်အဲ့ဒါကြီးကိုအဲ့ဒီမင်္ဂလာအလောင်းတော်ကကြည့်ပြီးတော့တစ်ချက်ကလေးဒေါတာမဖြစ်ဘူးတဲ့ဟင်သားနဲ့သမီးကြည့်ရင်တဏှာမဖြစ်နိုင်ဘူးလားမာနဖြစ်နိုင်ဘူးလားဒိဋ္ဌိဖြစ်နိုင်ဘူးလား အလူခံပုဂ္ဂိုလ်ရဲရဲဆက်ဆက်လုပ်နေတာကြည့်ရင်ဒေါသဖြစ်နိုင်မလားအဖြစ်နိုင်တာပဲသူ့မှာတစ်ချက်ကလေးဖြစ်ခုတယ်လားဟင်အဲ့ဒါကြည့်ပြီးဝန်ပါလိုက်တာတဲ့ကြည်စာငါဖျားဖြစ်ဖို့သေချာတော့ဖြစ်နေရင်ငါသားသမီးကိုဒီလိုငါရှိကိုတပြသားတော့နေတာတော့ငါမတုံ့လို့ဘူးဆိုဝန်တာလိုက်တာပဲဟုတ်ကလားတောင်းအဲ့ဒီမင်္ဂလာဖျားပွင့်တဲ့အချိန်ကဆိုရင်တဲ့တို့ခုလိုရှိတဲ့ ခုဒီဟိုတို့တိုက်ကြီးလေးတိုက်ဟာဒါစက်ကြဝဠာတစ်ခုတင်တယ်ဒီလိုစက်ကြဝဠာပေါင်း1000ပေါ့ကွယ်ဟုတ်ကလားဟင်ဒီလိုစက်ကြဝဠာပေါင်း1000ဟာနေမရှိဘူးညမရှိဘူးတဲ့ဗျာသူ့ရဲ့ရောင်ကြီးတော်တွေကကိုမျိုးနေတဲ့အတွက်နေထွက်တာလည်းဘယ်သူမှမသိဘူးလမ်းထွက်တာလည်းဘယ်သူမှမသိဘူးအေးရင်ဒါလမ်းထွက်လို့ပဲမွက်ပူးနေရင်နေထွက်လို့ပဲဒါတော့ပဲပြရမှာဟုတ်ကလားဗျာအဲတော့ဟိုတို့ဟိုအိတ်ချင်တဲ့ချင်းအိတ်လိုက်ကြတာပေါ့တော့နိုးတဲ့ချင်းချလိုက်ကြတာပေါ့ဒါလည်းထင်တယ် တို့နေရီလာတွေမှရှိတော့ပဲဘာဖြစ်လို့တော့စေရနာကြီးကဘလောက်စင်ကြယ်တော့ဟိဟိလောဘရှိသေးလားဟိဒေါသကောမောဟကောအစင်ကြယ်လုံးလို့ဟိစိတ်မှာစင်ကြယ်လုံးလို့အကြောင်းလေးလျှံတော်တွေထွက်လာတယ်တို့ဖင်ကြတော့ဟင်ဝင်ကဘာတော်မှာဒီတို့လူသားတွေကသုတကပုံနာတယ်ဟိအဲ့ဒီချိန်ကဘယင်က မင်းမျိုးကအဆင်းနေပုံနာမျိုးကအဆင်းနေဟုတ်ကလားဗျအဲ့ဒါကလာပြီးအလုခံတာမဟုတ်လားဟင်အလုခံတော့သူ့သားဖြစ်တဲ့ခနာသားလေးကလည်းသမီးကလည်းမလိုက်ချင်ဘူးကြည်တော်ဟိုကဟင်ဖနှောင့်ကလည်းဖနှောင့်တို့ဟင်ဟိုသူတော်ကောင်းလက္ခဏာတစ်ခုမှရှိဘူးဗျဟုတ်ကဲ့အဲ့တော့ဖေဟာ ဒီအလူကံကြီးကြီးကြီးရတာကလည်းသူတော်ကောင်းလက္ခဏာလည်းမရှိဘူးကျမ်းမ်းတဲ့လက္ခဏာကြီးဒါပဲနေနေတယ်တွတ်တို့မောင်ကမမလိုက်ဘူးအဲ့လိုဟင်အဲ့တော့ဟိုကလည်းသူဖျားပြစ်ကျွန်တော်ကသားတာအဲသမီးဟာလိုက်သွားကြပါအဖေပါရမီဖြည့်ကြဆမ်းပါဦးပြောတာပြောရဘယ်နဲ့တော့ဟိဟင်အာရုံရှိတာဘူးထင်အဲတို့ဟိုပုံနာနဲ့ပြောနေတာရှိသေးဟင်ဟိုဝေဒန်တရားနဲ့ပုံနာထင်တယ်ဟိပြောနေတုံးရှိသေးရဟို မောင်နှမနှစ်ယောက်ကဟိုရေကန်ထဲကိုဟိုနောက်ပြန်ဆင်းပြီးတော့သွားပုံနေတယ်မလိုက်ချင်လုံးလို့မခွဲချင်လုံးလို့ဟိုဘက်ကလည်းဟင်လူဝဝတ္ထုလေးထင်တယ်ဟဲ့လူဝဝတ္ထုလေးနှစ်ခုကလည်းမလိုက်ချင်လို့မခွဲချင်လို့ဟုတ်ကလားဟင်အဲ့တော့ဟိုအလို့ရှင်ဝေဒမယာဟောဒီလောက်ထိသူ့သားနဲ့သမီးလေးကဖြစ်နေပေးချင်ပါမလားဟင် လူဝဝုထုရတော့ဒီလောက်ကနေမှတော့အလူရှင်ကဘယ်လိုနေမလို့ဟင်မေးလို့တော့မောကြည့်သေးဖြီးနေလဲအမဘယ်လိုတော့ဟင်အဲ့တော့သွားပြီးတော့သမီးတို့သားတို့ဟိုအဖေရဲ့ပါရမီကိုဖြည့်ကြသမှာလိုက်ခဲ့ကြပါအဲ့လိုအဲ့ဒီမှာလည်းဟိုရေတွေကနေတက်ပြီးတော့လိုက်ပါလေဟုတ်ကလားဗျအဲ့ပါသွားတဲ့သွားတော့ဗျအဲ့ဒီချိန်လေးမှာမပါခြင်းလေးကို ကိုသားလေးထဲလျရအောင်မယ်ဆိုတော့ဘယ်နဲ့တော့ရုပ်တရက်ပြက်ပြောက်တော့တော့ထဲနိုင်မှာမလားဟင်ကိုသမီးလေးထဲလျရအောင်မယ်ဆိုတော့ပြက်ပြောက်တော့တော့ထဲနိုင်မှာမလားအဲ့တော့ဝေသံတရားမင်းကြီးနှလုံးသွေးပူလာတယ်အဲ့တော့မှပုံနာကိုပုံနာခဏနေသားမအောင်ခဏနေသားမအောင်တားပြီးတော့ဟိုရှေးခေတ်ကရည်ပဲချတာဒါမျိုးမဟုတ်ဘူးသူတို့ဟိုနောက်ကင်တဲ့ကြရားလေးတွေဟောဒီရှိရဟာလေးမျိုးကြရား ဟင်အဲ့ဒါတို့လိုခုလိုဖန်ွယ်သေးကိုထဲတာအိုးပကံများတဲ့ကိုချရတာမဟုတ်ဘူးဟင်ဘယ်ကိုချရတာတော့တို့ဟိုမြေကြီးကိုဒီမြေဆောင်တဲ့နတ်ကိုတက်တည်တရားမှာမဟုတ်ဘူးလားဟုတ်ကလားမြေဆောင်တဲ့နတ်ကိုတက်တည်တရားမှာဟုတ်ကလားဗျဟင်ဒီနေရာမှာကျွန်ုပ်ဒီကုသိုလ်တို့ကိုပြုခဲ့ပါတယ်တကယ်လို့ကျွန်ုပ်မေ့နေလို့ရှိရင်သင်ကြီးသမ္မတက်တည်လိုက်ပါဆိုတော့ကြည်လောင်းရတာ ဘာဖြစ်လို့တော့ရေဒီရေနဲ့กินလို့ရသလားအဲ့တော့ဒီရေရှိမှသူ့နေရာတည်တတ်မှာဖြစ်တဲ့အတွက်ဟုတ်ကလားဗျဒီရေသောနာကိုတိုင်တယ်တော့အားဖြင့်အဲ့လိုချတာဟုတ်ကဲ့ဒါရောရေစိတ်ချတာရဲ့နံပါတ်1တာနံပါတ်2တာဝန်ကတို့ဟိုပိုက်ဆံဟိုလှူတော့မယ်လို့ဆုံးဖြတ်ပြီးချိန်ကစားပြီးမလှူခင်တွင်အခုဒီဟာတွေလုပ်နေတဲ့အချိန်မှာတောကကျင်းလာဟိုအင်ဂျင်နီယာကြီး ဥမိတ်တို့ကင်းလားဟင်ကင်းပါတယ်ခမည်းဘောကဒီလောက်ရှိနေတာကြီးကိုခမည်းတရားဖယ်ပါကြီးနဲ့ကြုတ်လိမ့်ဟင်အဲ့တော့မသိကြခဲ့ဘူးအဲ့တော့တို့ဒီလိုကုသိုလ်မျိုးကြတော့ဒီသုံးနေတဲ့အချိန်ကမုံသားပဲကနာအရေးကြီးလို့ဟုတ်ကလားဗျအဲ့ဒီတို့ဟိုဒီတပွန်တိုင်းကြီးပြီးအောင်ပုပ်ဝယ်တော့ကထုံးဝယ်တော့ကပယံတွေနဲ့လှုပ်တော့ကဓာကြီးလှုပ်တော့ကဟောသီလထိန်ရလား စေကြရလားသီလာဟောဟင်ဘာတဲ့ယူရလားဆယ်ပါဟင်ဘာတဲ့အာဒူဒူဒူဒူနဲ့ဟုတ်ကလားဗျာအဲ့တော့မစင်ကြရဘူးဒါမှမဟုတ်ဒီမယားဟာမုံစစေတနာပြီအရေးကြီးဆုံးဒီကဖမ်းဟုတ်ကလားဟင်ဒီကဖမ်းရမှာတယ်လေအဲ့တော့တို့တောက်ရည်လေးကမအေးဘူးလားဟင်တောက်ရည်လေးအေးတဲ့ခဲ့တို့မိမိစိတ်ကိုအေးနေအောင်တောက်ရည်ကိုကြိခိုင်းတာပါ ဟုတ်ကလားတောက်ရင်လေးကအထထတစ်ထားတဲ့ဆိုမကြည်ဘူးလားအဲ့ဒီကြီးနေတခဲ့တို့မိမိစိတ်လဲခုချင်းလောဘအလင်းရှောင်းဒေါသနဲ့ကောဒီမောဟနဲ့ကောကြံတဲ့ကိလေသာနဲ့ကောမရှိရဘူးကိုယ်စိတ်ပူလို့ကိုယ်စိတ်မှာအငြင်းများလို့ရေနဲ့ကပ်ပြီးတော့စိတ်ကိုထားတာဟုတ်ကလားရေသက်ချရတာရဲ့ဒုတိယရည်ရွယ်ချက်ဟုတ်ကလားသူပြောလို့ရေသက်ချတာဟုတ်ကလားဟဲ့ ဟင်ခင်ဗျားတို့ရေရှိလို့ချလာတာနေမှာပါဒါကြီးရဲ့ချက်ကဟုတ်ကလားဗျာဟင်အဲ့လိုသင်ကြရမယ်ဒါကဘာဖြစ်လို့တော့တို့ဒီကုသိုလ်ကိုအကျိုးပေးသွားခံစားတဲ့အခါမကြောက်မကြမတောင့်မတသွားနဲ့ဖြစ်ကြလို့မဟုတ်ဘူးလားဟုတ်ကလားဗျာဒါနဲ့ပြီးပလားပြီးသေးဘူးတို့နိဗ္ဗာန်ချမ်းသာလူချင်းလေးထင်တယ်အဲ့တော့တို့ညီတဲ့ကိုပဲချချဒီပကံလေးကိုပဲချချတို့ဖန်ဝဲထိတ်က ကြာသွားတော့ညီလေးဟာအလုံးဝဲထင်တယ်ဟဲ့ဟုတ်ကလားအလုံးလေးထင်တယ်ဟဲ့ညီကြီးတဲ့ညာချခဲ့ရင်ရှိသေးလားဟဲ့ဟင်ဒီတဲ့ဟိုပကံများတဲ့ချတော့ဟောဟင်ကြံထွက်ပါရှိသေးလားဟဲ့ဖန်ွက်ထိတ်တုံးကအလုံးလေးထင်တယ်ဟဲ့ဟင်တို့ပကံများတဲ့ကြပါတော့ရှိသေးလားရှိတော့ဟုတ်တယ်ဒီလိုဆိုဖြစ်လာတဲ့ပြက်ကြသွားဖြစ်လာတဲ့ပြက်ကြသွားဒါတင်နေအဲ့တော့ဒီရေကိုတိုက်ကြည့်ခြင်းဖြင့်မိမိတို့ရဲ့ ဒီပฏิဥသိတဲ့စိတ်ကလေးကဖြစ်ပြမြင်စိတ်ကလေးရောမဖြစ်နိုင်ဘူးလားဒီလိုဆိုရင်ဒီကုသိုလ်အကျိုးတွေကိုမကြောက်မကြမတောင်းမတနဲ့ဒီကုသိုလ်ကလူတစ်ထေးနဲ့တိုင်ရင်လူတစ်ထေးရနတ်တစ်ထေးနဲ့တိုင်ရင်နတ်တစ်ထေးရတစ်ထေးသွားဖြစ်တဲ့အချိန်ကိုဒီကံကုသိုလ်ကသွားတောက်ရင်လေးအေးတစ်ခဲကြီးတစ်ခဲကိုသွားမခံစားရဘူးလားဟုတ်ကလားဟိအဲ့ဒီဘဝကြရင်ဘယ်အာယုံကိုခံစားခံစားဖြစ်ပြမြင်ပြီးတော့နိဗ္ဗာန်ချမ်းသာကိုသွားကျုပ်ပြနေလား မက်ညာဖုန်ညာတော့ဒီရေလေးကြည့်လိုက်လို့ဖြစ်လာတယ်ပြက်ကြသွားတယ်ဖြစ်လာတယ်ပြက်ကြသွားတယ်ဒါကြည်မှတ်တဲ့တို့ဖြစ်ပြက်မြင်ပြီးနိဗ္ဗာန်တော့သူချမ်းသာအောင်မရနိုင်ဘူးလားဟုတ်ကလားဒါကြောင့်တို့ကြည်သေးချရတာကြည်သေးချတာလေရည်ွယ်ကျဲဟုတ်ကလားမင်းရိုးဖလာချာမျိုးမချပါနဲ့ဟိအလကားရေကုန်မခံနိုင်ပါနဲ့တဘောပေါက်လားအဲ့တော့တို့ဝေဒံတရားမင်းကြီးကြတော့သားလေးနဲ့သမီးလေး အလွန်ချစ်မြတ်လို့တာလေကနာသာလီတို့ပေါ်မှာမွေးကလေးကခုချိန်ဒီအောင်ဟေးငါငါသားငါပိုင်နေရှိမှတယ်လေဒါငါငါသမီးငါပိုင်နေရှိဘူးလားဟဲ့တဏမာနဒိဋ္ဌိနဲ့ဘလောက်ရစ်ထားတယ်လေဟုတ်ကလားအဲ့တော့သွန်ရတော့မယ်ဆိုတော့သွန်နိုင်မှာမလားဟဲ့အဲ့ဒီမှာနှလုံးလေးဘူးလာတယ်အဲ့ဒီချိန်မှာခဏနေသားမအောင်ဟိုနာကိုခဏနေသားမအောင်ပြောပြီးတော့ရေကြရားလေးနဲ့ဟမ်ရေသက်ချပြီးတော့သူ့နှလုံးသွေးလေးအေးသွားအောင်တယ်လေဟဲ့ အပူလောင်းနေတာနှလုံးသွေးလေးမြင့်နေတဲ့စိတ်ကလေးကိုကြည်သွားအောင်ထင်လေဟိရည်သက်ကလေးချပြီးတော့မှအေးဒါမေပုံညာသူလိုချင်တာတော့တာဝုဒ္ဒညာကိုကွဟင်တာဝုဒ္ဒညာဆိုတာဟိုကာမသိပင်တောင်းတဲ့ညာလားဟိကာမသိပင်ပယ်တဲ့ညာတင်လေဟိဟုတ်ကလားဘောဓိ၅မျိုးဆိုတာကာမသိပင်တောင်းတဲ့ဟိုဘောဓိလားဟိကာမသိပင်ပယ်တဲ့ဘောဓိလားဟိဟေးအဲ့ဒီကာမကိုပယ်နိုင်တဲ့သူ့ကိုသာတောင်းမှာဟင်ကာမတဲ့ကိုလယ်မဲ့သူ့ကိုမတောင်းပါနဲ့ဟုတ်ကလားဗျာ အဲ့တော့တို့အလောင်းတော်ကတော့ဤဓာမေပုံညာတာဗုဒ္ဓညာဏဝံဟောတုအဲ့လိုဆိုပြီးတော့ဟင်သူ့ရဲ့ပူပန်းနေတဲ့နှလုံးလေးဟုတ်ကလားဟဲ့ဟင်နောက်ကျွနေတဲ့စိတ်ကလေးအဲ့ဒါလေးကိုတောက်ရည်ကြည်လေးနဲ့ကပ်ပြီးတော့ကိုအေးအောင်ကြည်အောင်လုပ်ပြီးတော့လှူလိုက်တယ်ဟုတ်ကလားဗျဟင်ရေစဲချတာရေစဲချတာဝေတန်တရားမင်းကြီးဟင်အဲ့လိုရေစဲချကျယ်ရေစဲချတော့ကိုလက်ကလို့ကိုပြည့်စီဟုတ်သေးလားဟဲ့ ဟင်အဲတော့သားနဲ့သမီးကဟောလိုက်ခင်ပါမလားဟင်အဖေမဟုတ်ဖဲနဲ့ဘယ်ကဟာကြီးမမလည်းမသိဘဲနဲ့ဟင်လိုက်ရှင်မှုအဲတော့သုတ်ကံသုတ်ကံလို့အဲတော့တို့ပါပေါ့ဗျာတို့တော့နဲ့ပြောရင်တော့အနိဗ္ဗာန်မှာရှိတဲ့ဟိုလက်ထုတ်ပင်ကဟင် လက်ထုတ်ကိုင်းလေးပေါ့လေလက်ညှိုးလောက်ရှိတဲ့ဟင်တစ်ကိုင်းလေးဆိုကြပါတို့မလိုက်ရခေါင်းလားဆိုတော့အဲ့ဒီခနာနဲ့ပါလူကို အဲ့ဒီတို့သုတကာပုံနာကရိုက်တယ်ဗျဟင်အဲ့တော့သူ့အကြောင်းသင်္ကန်းကလှမ်းကြည့်တော့အဲ့ဒါရိုက်တာမြင်တာကိုခင်းကငါသားကိုရိုက်ရမလားဟိုကအမျိုးရုပ်သေးသူကခတိယမျိုးကအမျိုးလက်ထင်အဲ့တော့မျိုးရုပ်ကမြောင်ငါသားရိုက်ရမလားဆိုတန်လေးရဲ့ဖွဲထုတ်သေးတယ်ဗျနောက်မှဩငါဖျားသူ့ဘာနဲ့လှူထားတာပဲဆိုတန်လေးကလေးဟိပြန်ပြီးတော့တွေးပြီးတော့ဟိကျောင်းနန်လေးကို ဟင်အตาလေးမှီးပြီးကမ္မထာနှလုံးသွင်းရတယ်တဲ့ဟင်ဟုတ်ကလားဟိဒီလိုဆိုရင်သူ့စေတနာမှာနည်းနည်းလေးတော့အချင်းကိုရှိသွားတယ်ထင်တယ်ဒါနောက်ဆုံးဘဝလားဒါမို့တို့ဒီတို့အဖေလက်ထက်ကြတော့သာလို့တော့ဗျာမပပလို့ဆိုပါတယ်အဲ့ဒါအဖွင့်မှာလည်းတချို့ကလည်းတလန်းလို့ပြောတယ်ဗျာတချို့ကလည်းအတောင်80လို့ပြောပါတယ်ဗျာဟုတ်ကလားအဲ့တော့အတောင်80ဝန်းကျင်ဒါပဲသူ့အရင်ရှိတယ် ဟင်သူ့အာယုံပြုတ်ပြီးလိုရင်တော့လိုတယ်လို့ရတယ်ပေါ့လေတကူတော်နန္ဒဟုတ်ပဲသူ့ပကတိကတော့ဖြင့်အဲ့ဒီတို့ဇာမပပလို့ခေါ်တဲ့တလန်းတို့မို့အတောင်စစ်ခဲတာတွေသူ့အလေးရောင်ရှိတယ်မင်္ဂလာဖရားကတော့ဘယ်လောက်တုံးလဲဟင်စကြဝဠာတစ်တောင်းထင်တယ်ဘယ်လောက်တော့စကြဝဠာတစ်တောင်းတို့ဖရားဘယ်လောက်တော့ဟင်အတောင်80ဘယ်လောက်กว่าတော့ဟင်အဖေရင်းပြန်ရ တို့ရောဘယ်အဖေပဲလိုက်မလို့ဂေါရမမျိုးတွေနဲ့တူပါဟင်ဘယ်လိုတော့ဟဲ့ဟင်တကွန်နိုင်ကြီးကိုရှုံးဖုတ်နဲ့သွားပက်ရအောင်ဟင်တကွန်နိုင်ကြီးတို့ရှုံးဖုတ်နဲ့သွားပက်မလို့ဟာတို့ဒီမိဘကရှိတာဘူးလားဘယ်သူမှဟဲ့ရှုံးဖုတ်သွားယူသားမှာသွားပက်ရအောင်ဘယ်နဲ့တော့နည်းနည်းလေးတော့မဲ့မှာပါဗျာစိတ်သက် မျက်နှာတော်နည်းနည်းတွေးကြောင်းသွားသလားလို့ဟင်ဟင်သဘောပေါက်ခလားအဲ့တော့တို့ဒီကနေ့လူတဲ့လူဒီဟောဟိတ်လူဖြစ်ခြင်းလားတိဟိတ်လူဖြစ်ခြင်းလားတိလူဖြစ်ခြင်းရင်တတိမလွတ်နဲ့ဟုတ်ကလားဟင်ခုနရေပထားတဲ့အကြောင်းပြောပြပြီထင်ဟင်ဒီလေးကိုကြည့်နေပါဟုတ်ကလားကိုတို့ပထမတော့ဖြင့်ဝယ်စီနှုံးရလိုက်သွားတယ်လေဟုတ်ကလားအဲ့တော့တို့ဒီနေရာမှာဟာဒီမှာကွယ် မြေမရှိဘဲနဲ့တကွန်တိုင်းကဖောက်လို့ရဘူးထင်တယ်အဲ့တော့မြေအလှရှင်အတိခါထားဘူးအဲ့တော့ဒီမြေကလည်းပဲတို့တူးတယောက်မြေမဟုတ်တော့ဘူးဟိဖယားသာသနာကိုလှူလိုက်မယ်ဗုဒ္ဓတန်တကလာပြီးတော့ဒီရွာတန်ဃာတော်နဲ့တကွဟိကြွလာတဲ့တန်ဃာတော်တွေကံကြီးကံငယ်တို့အလှကိစ္စတွေတွေ့ရင်ဆောင်ရွက်ခွင့်ရှိအောင်တန်ကတန်ဃာကိုလှူလိုက်မယ် နာဖတ်နေလေဒီနကလာအလို့ရှင်နေဟင်တို့ပြောလို့နေမှာပါကြာသာရောင်းရင်တသိန်းကျော်နဲ့သိန်းလို့ရမှာဟိုနမချံလေးကိုတော်တော်ရလိမ့်မယ်ဟင်နမချံလေးကိုတော်တော်ရမယ်ဗျဟင်ဟင်တို့တရားအထုတ်တဲ့နေရာတို့ဟာလေးပေါ့ဗျာဗရိတ်တော်ဖြစ်မှာပေါ့ဗျာကောင်းလားဟင်လောက်တော့ဘူးဗျဟင်ပြီးတော့တို့ဒီမင်းကုန်းရွာမှာရှိနေတဲ့ ဟင်ဟိုအရင်ရှိတာတွေတော့တို့မမီတော့ဘူးပေါ့လေလက်ရှိရှိနေတာနဲ့နောင်အဆက်ဆက်ရှိမဲ့မင်းကုန်းရွာသူရွာသားဟုတ်ကလားသူတို့ပြုတ်ကျင်တဲ့အလူကောင်းမှုပြုတ်ဖို့ရရွာပိုင်းဖြစ်နေလိုလိုက်မယ်တုံးလူထင်တယ်ဒီဗုဒ္ဓဘာသာကဖြစ်နေသူမဲ့ဟုတ်ကလားဗျပြီးတော့တန်ကဖြစ်တဲ့တန်ကတန်တကနဲ့တွဲနေဒါပြီးဂါမတန်တကခေါ်မှာပေါ့ကွယ်ဟင်တရွာလုံးပိုင်နဲ့တို့ပါတယ်လေ သာသနာမြေဖြစ်နေလှူလိုက်မယ်ဒါမြေထင်တယ်ဟုတ်ကလားတို့တကွန်တိုင်ကတော့တကွန်လုံးကတော့ဖြီးကတော့ဘုရားပိုင်ဖြစ်နေလှူမယ်ဟင်မြေပြီးတကွန်တိုင်တက်လို့ရပြီမဟုတ်လားတကွန်တိုင်ပြီးမှဟိုတို့ဖြီးတင်လို့ရမှာမဟုတ်လားအဲ့တော့အဲ့ဒီတကွန်တိုင်တဲ့ဖြီးကိုတော့တို့ဘုရားရဲ့ဗုဒ္ဓဘာသာဖြစ်နေလှူလိုက်မယ်ရှင်းနာကြပါဟင်ဒါတို့ဘုရားကြောင်းတော်မဟုတ်ဘူးလားဟုတ်ကလားဗျာ အင်းတကုံမှာဖြစ်တာတော့များဟိုတို့သာသနာအတွက်ကိုအလံစိုက်တာထင်တယ်ဟဲ့ဟုတ်ကလားအင်းတို့ဖရာရှင်ရဲ့ဟိုတို့ဖရာတစ်ဖက်ကအဲတရားတစ်ဖက်ကသံဃာတစ်ဖက်ကဆိုတော့ဟိုဒီတကုံသုံးခုနဲ့ဟောထားကြတာမရှိဘူးလားဘာဖြစ်လို့တော့ကြောက်ရွံ့ခြင်းကိုခက်တရောရှိရင်ရှိတဲ့အခါဒီအလံတော်ဒီဒီလံတော်ဒီကြည်ကြဆိုတော့တစ်ဖက်ကသူခေါ်ခဲ့တာထင်တယ်ဒီမှာကြတော့တို့မဟုတ်ဘူးတို့ရွာတို့နဲ့အရင်တုန်းက ဟေးအခုအချိန်သာသနာပွင့်လာတယ်သာသနာအောင်တယ်ဆိုတာရဲ့တကွန်တင်လေဟေးနောင်ပုဂ္ဂိုလ်တွေကြရင်အော်အရင်ပုဂ္ဂိုလ်တွေဟာဒီလိုဒီလိုကျင့်သွားတယ်ဒီနေရာမှာဒီလိုဒီလိုဖြစ်တယ်ဆိုနောင်ပုဂ္ဂိုလ်တွေယုံကြည်ချက်တရားတက်ဖို့ရာအတွက်ဒီတကွန်တင်ထားခဲ့တာဟုတ်ကလားဗျာပြီးတော့တို့ရှိရှိ မရှိရှိတကွန်နိုင်မှာရှိတဲ့ကြောက်သားတွေကလာပြပရိသသူဟောနေပါလိမ့်မယ်ဟုတ်ကလားဒါရဲ့လောကဒသရိယာသူမဖြစ်နိုင်ဘူးလားညာတထာကောဟိ ဗုဒ္ဓသာဟောဟိဟုတ်ကလားဟိဒါတော့လာမြလူတွေဓာတ်တို့တို့တကုံစိုက်ထားတာဟုတ်ကလားဗျာအဲ့တော့တို့ရွာသူရွာသားတွေလည်းဒီတကုံနိုင်ကြည့်၍မိမိသရာစိတ်ယုံကြည်စိတ်တို့တရားပဲထိတ်တယ်ဟိသရာအာကောက်၍ဝရိယဆိုတဲ့ရဲရဲစိတ်ကောတို့တရားပဲဟုတ်ကလားဗျာအဲ့တော့တို့မြေလှူပြီးရင်တကွန်တိုင်းဟုတ်ကလားဒါပြီးဖြီဒါပြီးရေချမ်းစင်တယ်ဟိ အလှရှင်ကတော့ဒုက္ခနာလာတာတော့၉မျိုးထင်တယ်ဟိဟိတို့မြေဘက်က၃ဦးကျန်တာက6ဦးထင်တယ်ဟိကျန်ကုန်မန်းလေးက6ဦးထင်တယ်ဟုတ်ကလားဗျာအေးအဲ့တော့ဝယ်ပြီးနှုံရွက်လိုက်ဆိုကြသို့ကဲမြေကသာအဲတို့ဒီသိချကိုခဏထားလိုက်ပါဦးသို့ဗန္တိသံသာရာသောတာဒုက္ခတောမောကနာထာယ နိဗ္ဗာနတာနိဗ္ဗာနတာဣသိကရိယာယဣသိကရိယာယဣမံအာရာမနာမကံအာရာမနာမကံဘူမိယဟောထုံဘူမိယဟောထုံဗုဒ္ဓတာဗုဒ္ဓတာဓိမဓိမသံဃတာသံဃတာဓိမဓိမကာမကတာကာမကတာဓိမဓိမဒါတို့ညီနဲ့ပါတတ်တာနော်ဟင်တို့ကြောက်တိုင်ကြတော့ တို့ပါပေါ့ကွယ်သီလထံပါလို့လည်းသုံးလို့ရတယ်တကူနိုင်ဖြစ်တဲ့အတွက်ဟုတ်ကလားထံတစ်သက်ကထံပါလို့သုံးလို့လည်းရတယ်ဟုတ်ကလားတစ်သက်ကဆိုတကူတင်လည်းထံပါကတိုင်းဟုတ်ကလားဒါကြတော့ဖရာကိုလူမနော်ကဲလိုက်တော့ပန္တိသံပါရာဘောတာဒုက္ခတောမောတနာထာယ နိဗ္ဗာနတသိသိကရိယာယဣမံသံဘတသက်တာဗုဒ္ဓတာဒီမာဒါကတို့တကွန်တိုင်းလိုလိုက်ပြီနော်တကွန်တိုင်းဆိုရင်တကွန်လုံးရောပါပြီခင်ဗျကြောက်ခါရောပါပါပြီခင်ဗျကြောက်ဟိုတို့အောင်မှာကျေသာပနာရောပါပါပြီခင်ဗျအဲ့တော့တို့ချီးဆိုတော့ဟုတ်လားဒီချီးရောဖခင်အထိမ့်မှနဲ့ဟုတ်လားဒီတို့ဟွာလားရဲ့ တရပူဆောင်းတာထင်တယ်ဟဲ့ဒါတရပူထီးထင်တယ်ဟဲ့ဟုတ်ကလားဒီအောင်မြင်ခြင်းအထိမှလည်းတရပူဆောင်းတယ်ထီးဟုတ်ကလားဟဲ့အဲ့တော့တို့ဒီဟာကြတော့သူ့ကြီးထင်တယ်သမီးဟုတ်ကလားကြီးလားဟုတ်ကလားကြီးနဲ့လှုပ်ထားတာလားအဲ့တော့လောဟဆိုတာထည့်မယ်ခတ္တဆိုတာဖြီးလောဟဆိုတာကြီးကြီးကိုလောဟလို့သုံးသည်ဒီဖြီးကိုကြတော့ခတ္တလို့သုံးသည် အဲလောဟဖတ်တန်းလို့ဆိုရင်ဩငါကြီးကြီးကြီးပြောတာလို့မှတ်ထားဟုတ်ကလားပါဠိလိုပြောရတာမို့လိုက်ဖို့ ပန္တိသံသာရဝေါတာဒုက္ခတောမောသနာထာယနိဗ္ဗာနတသိသိကရိယာယဣမံလောဟခတံဗုဒ္ဓတာဒီမှာသာဖရာတို့လိုက်ပြီတို့ရေချမ်းပင်ကြတော့တန်ဃာတော်တွေလည်းသုံးလိမ့်မယ်ထင်တယ်လူပေါင်းများစွာဟောဟိတ် ဒီလာတာဘယ်နှယောက်ရဲ့လို့သိလားဟင်ဟင်ဘသူလာလားဘသူသုံးသုံးတာဂါမကတဏကဆောင်ဟုတ်တော့ဟုတ်တယ်ဟဲ့ရွာရင်ပိုင်မာလားဟဲ့ဘသူလာလားဘသူသုံးသုံးအရလေးမျက်နာကဟုတ်ကလားဟဲ့ဒီလူသို့တို့ဟာလားဟဲ့တတုဒီတာတိုင်းကခေါ်တယ်ဟဲ့အရာလေးမျက်နာဘသူလာပြီဘသူသုံးသုံးဟုတ်ကလားဗျအဲ့ဒါနဲ့တို့ဒီရေချမ်းစင်ကိုရေပချမ်းနော်ဟင်ပါဠိလိုကြတော့ပါပပါလို့လည်းသုံးလို့ပဲ မဲတယ်အဲ့တော့ရေကြတော့ပါဠိယဟုတ်ကလားဟင်ဟိုတို့ရေချမ်းပင်ကြတော့ပါဠိကာလို့ဆိုရွယ်တို့အဓိကကတော့ပဲဟိုပါပါဏိယပါလံဆိုတာကောင်းတယ်ကွယ်ပါလံရံဆိုတာတရားထင်တယ်ဟင်ရေချမ်းပင်ရေထားတဲ့ရေအိုးထားတဲ့ပင်ဟုတ်ကလားအဲ့တော့ပါဏိယပါလံပါလာယံဟုတ်လားပါဏိယပါလာယံဆိုရေအိုးထားတဲ့ ရေးထားတဲ့ရေးချမ်းပင်လို့မှတ်ဗျာဟုတ်ကလားဟင်ဒါကြတော့အားလုံးအတွက်ထူလိုက်ပြီနော်အဲ့တော့ဒီမှာတို့တို့မသိတဲ့နတ်တွေဘာတွေကောပါလားအဲဘသူတုံတုံဟဲကဲလိုက်ဆို ပန္တိသံပါရာဒေါသဒုက္ခတောမောသနာထာယနိဗ္ဗာနာတသိသိကရိယာယဣမံပါဏိယပါလာယံသံဃတဒီမသံဃတဒီမသံဃတဒီမကဲရည်သက်ွယ်ကိုင်း တို့ပြောတဲ့စကားတွေကတော့နားတယ်သူကသူဝင်လိမ့်မယ်ကိုကြီးကိုကြီးတို့ဆိုချင်တာဆိုမှနားတယ်သူကသူဝင်လိမ့်မယ်အဲ့ရေးတာကြည့်ထားတို့ခုနကရေပဲချဘုံပြောပြီးပြီလားအရှင်များဖရာဖရာတတိတော်တတိတော်မတို့ညာကုန်မှာရှိသောမိသားစုမန္တလေးမှာရှိသောမိသားစုမင်းကုန်းမှာရှိသောမိသားစု၃ဦး ကိုယ်ဦးအပေါင်းတို့သည်ယနေ့ရင်ဆိုင်နေရသောဝိဒုက္ခကိုဆင်းရဲပေါင်းနောင်နောင်ရင်ဆိုင်ရာအုံးမဲ့ဝိဒုက္ခကိုဆင်းရဲပေါင်းတို့မှာလွတ်မြောက်ရန်ဖရာတပည့်တော်တပည့်တော်မတို့ကိုယ်တိုင်ဖရာရှင်နှင့် အရိယာတို့တည်တည်တည်တိုက်သောအမှန်တရားသစ္စာတို့ကို မြဲမြံကိုယ်တွေ့ကိုယ်တိုင်တွေ့ရန်ဤရွယ်ချက်နှစ်တန်ဖြင့်ယနေ့ကဆုံလာပြင်းနေနာမဲ့၌ ကြောက်တိုင်နှင့်တကွဗီဒီနှင့်တကွထီးနှင့်တကွရေချမ်းစင်နှင့်တကွဤအယံဝတ္ထုဖြစ်သောအင်းမြင်နေရာကိုဖရာဤဗုဒ္ဓသံဃာအဖြစ်တန်ဃာတော်ရှင်ကောင်းရှင်များများဤတန်ဃာသံဃာအဖြစ်လူပရိသအာလုံးတို့ဤသတုတိတာအဲတန်ဃိကဖြစ်ပြီးတော့ရွာသူရွာသားအာလုံးတို့ဤကာမကသံဃာဖြစ်ဖြင့်လူဒန်းဆက်ကပါရင်ရှင်ဘုရားရှင်မြတ်ဘုရား ဤကောင်းမှုကုသိုလ်ကိုအကြောင်းပြု၍ဘုရားတပည့်တော်တို့ယခုအခါ၌တရဏဂုံသုံးပါးနှင့်တကွဆယ်ပါးသောသီလတော်များတို့ကိုခံယူဖောက်တည်ပြီးရည်စေတွန်းချ၍လှူဒန်းပါ၏ဘုရားအရှင်မြတ်ဘုရားဘုရားတပည့်တော်တပည့်တော်မတို့မိသားစုအပေါင်းတို့သည်ဤမီနှင့်တကွဤကြောက်တိုင်နှင့်တကွဤဇီဒီနှင့်တကွဤထီးနှင့်တကွဤရေချမ်းစဉ်ဤတတိုင်းများနှင့်တကွဤဝတ္တ ဤလူဝဝတ္တုအဆူဆူတို့ကိုလူတန်းရခြင်းယနေ့အာယုန်တက်ချိန်မှသာ၍တန်ဃာတော်များနှင့်တကွလူပရိသတ်တို့အားဆွမ်းခဲဝယ်ဘောစဉ်အစရှိသောချိုးချင်းယမကာဖြာဖြာတို့ဖြင့်လူတန်းရခြင်းဒါနဝတ္ထုအဆုသူတို့ဖြင့်လှူဒါန်းရခြင်းသီလဆောက်တည်ရခြင်းဤကောင်းမှုကုသိုလ်အဖို့ကြောင့်ဖရာတပည့်တော်တို့မအိုရမနာရမတေရဖြစ်သောနိဗ္ဗာန်တို့ဖရာတပည့်တော်တို့ယခုပြုသော အာလောဘစေတနာအာဒေါသစေတနာအာမောဟစေတနာလေးသည်ဘုရားရှင်၏အဆုံးအမကိုနာယူသောခဏ၌မဲ့ဤအထောက်ပမေမျိုးစီဖူမျိုးစီများဖြစ်သို့ပြောင်းလဲပြီးနိဗ္ဗာန်လို့မျက်မှောက်ပြုဝါပါသေးတာရှင်ရဖရာအရှင်ရဖရာဤကောမှုကုသိုလ်အဖို့ပါကကိုဖရာတပြည့်တော်တပြည့်တော်မတို့၏အမိအဖအဖိုးအဖွားရွှေမျိုးညာတကာဤနေရာ၌ရောက်လာကြကုန်သော လူပရိသတ်နတ်ပရိသတ်ဓမ္မပရိသတ်ယဟန်ပရိသတ်ပေါင်းတို့အားအထူးအားဖြင့်အပေလေးပုံ၌ရှင်လေကြကုန်သောဒုက္ခိတဘတ်တော်ပေါင်းလူပုံလောကလူဌာန၌ရှင်လေကြကုန်သောဝိနည်းယဒုက္ခိတဒုက္ခိတဘတ်တော်ပေါင်းနတ်ပြည်၆ဓမ္မရတို့၌ရှင်လေကြကုန်သောဝိနည်းယဒုက္ခိတဘတ်တော်ပေါင်းအထူးအားဖြင့်ဖရာတပည့်တော်တို့၏ကိုမာဆောင်သောကိုဆောင်နာ အိမ်မှာဆောင်သောအိမ်ဆောင်နာခြံမှာဆောင်သောခြံဆောင်နာဤတကွန်တိုင်းရေချမ်းစဉ်ဖြီးတော်များနေတကွာအရာခသိန်းတို့ကိုစောင့်ရှောက်ကြတော့သာသနာတော်ဆောင်နာရွာဆောင်နာနေဆောင်နာကုန်းပိုင်းကွင်းပိုင်းနေပိုင်းများနဲ့တကွာတိုင်းပိုင်းကြီးပိုင်းစัจ java လာကဘာနာဆောင်နာဇမမင်းကြီးနဲ့တကွာတတူလောကပါလာနာမင်းကြီးလေးပါတရားမင်းကြီးအစာရှိကြကုန်တော့ နမ်းမြနာပေါင်းနာပေါင်းတို့ဟာအမြပေးဝေပါကုန်၏အကျွန်ုပ်တို့အမြပေးဝေတံကို အဝေးမှဖြစ်စေအနီးမှဖြစ်စေဝမ်းမြောက်ဝမ်းသာဖြင့်ပါတို့အနုမောဒနာခေါ်ဆိုနိုင်ရသည်ဖြင့်အကျွန်ုပ်တို့လူဘုံလောကလူဌာနရောက်သောကာလအကျွန်ုပ်တို့နှင့်သာတိထားများအကျွန်ုပ်တို့နတ်ပြည်လောကနတ်ဌာနရောက်သောကာလအကျွန်ုပ်တို့နှင့်သာတိထားများအကျွန်ုပ်တို့နိဗ္ဗာန်ဘုံတို့အရိယာဘဝဖြင့်ရောက်သောကာလအကျွန်ုပ်တို့နှင့်သာတူထားများ အမြရကြပါစေရန်အမြအမြအမြဝေပါကုန်၏ထိုထိုစွာကဲ့ပြီးကုန်သောတတ္တဝါပေါင်းတို့သည်ဝါမြောက်ဝါနာဖြင့်တာတုအနုမောဒနာခေါ်ဆိုနိုင်ရသည်ဝါမြောက်ချမ်းသာခြင်းပေါင်းနှင့်ပြည့်ပြည့်စုံရပြီးဆင်းရဲခြင်းပေါင်းမှလွန်မြောက်ကြပါစေအရှင်မြဘုရားဘုရားတပည့်တော်တပည့်တော်မတို့လူဒါယကာဒါယကာမှာ3ဦး6ဦး9ဦးကုန်သော အလူရှင်မိသားစုအပေါင်းတို့သည်ဤကောင်းမှုကုသိုလ်အဖို့ဘာကကိုအကေ၍များဘဝဆုံး၍လုံးလုံးတွေးဝေးမေ့လျော်၍များနေခဲ့သည်ရှိတော်ဤမီကိုစောင့်ကြတော့မိဆောင်နာမင်းကြီးသည်ဖရာတပည့်တော်တပည့်တော်မတို့မိသားစုဤတက်တည်အရာ၌ဒီလာရလာပါစေသာအရှင်မြတ်ဖရာမြတ်ပေမြတ်မြတ်မြတ်ရောမြတ်ပါဘုရား Amen.